သူဖြစ်ရယုံသာနာတော်ကြီးနဲ့တွေ့တော်ယုံလက်အောင်တရားရဲ့တတိခန္ဓာကျလက်အောင်ဟုတ်ကဲ့သူအားဖြင့်ဆုံးယုတ်တဲ့ဘဝမှာလုံးဝလုံးဝလုံးဝစီနိုင်တဲ့ဉာဏ်ရှင်းကိုရောက်အောင်အထုတ်ဖို့ကြည့်ကြည့်ဖိုက်တော်တရားကြီး ဟောပြောသိတော့ဘယ်လိုမှမရှိဘူးလည်းကျန်တော်လိုက်ပြီးတော့ပြောတဲ့တွေ့နေပါတယ်အဲဒီဟာလည်းဘုရားတရားထုတ်ဆက်တော်တယ်ဒီနေ့အဲဒီသိချင်းရနေပြီးတော့ရှင်းနေရှင်းကြမယ်ဒါပေမဲ့လို့ရှင်ဝင်သင်ကြောက်အတတ်ရှိတဲ့အဖို့ရဲ့ဖို့ရာယန္တနာတွေကို သာမန်လူတွေဟာမသုံးရပဲနဲ့ဘုံကံရှိတဲ့ပုဂ္ဂိုလ်တွေကသုံးရတယ်လို့ပါပဲသုံးရတဲ့သဘောကလုံးရစီနိုင်တဲ့တရားဆိုတာကိုလည်းပဲသာမန်လူတွေကလက်ခံရပါဘူးလက်ခံနိုင်တယ်လည်းပဲသူတို့ကငကိုတက်ခံလည်းပဲအရှိမရှိတာလည်းအကြောင်းရှိတယ်လို့ဒီလိုလိုပြတာလည်းအကြောင်းပါ ပါရမီထူးရှိတဲ့သူများသာလက်ခံနိုင်ပါရဲ့သို့သောယခုပါရမီကူးနဲ့မပြည့်စုံသေးရင်လည်းပဲပြည့်စုံသွားအောင်ရှင်းသုံးအထုတ်ဖို့ကတော့တူတူကိုကိုလိုပါတယ်ဒါကြောင့်ကမ္ဘာဆရာများကအဲ့ဒီအဖို့တော်တရားတွေကိုဟောပြောပြီးတော့ သိကန့်နေရပါတယ်ဓမ္မဒါနအစီအစဉ်နေရပါတယ်ဓမ္မဒါနဆိုတာကတရားအစီဝတ်တရားသိဆိုရပါဓမ္မကဓမ္မဆိုတဲ့စကားကိုမြန်မာလိုကြားတော့တရားလို့ကြားလိုက်တာပါပဲဒါပေမဲ့ဓမ္မဒါကအမျိုးမျိုးအနည်းတည်းပဲရနိုင်တာမဟုတ်လို့ ဒီနေရာဌာနဟာဓမ္မအရာကအတိတရားနဲ့အကျင့်တရားပါလားဒါပဲခေါ်ရပါပါပဲအတိတရားဆိုတာဒီလိုဒီပုံပဲလေးပါလေကိုရောလူကိုသိနေသိစားရောအကြည့်ချင်းဆိုင်ရှိပြီးတော့ဒီကျင့်နည်းညဒီကျင့်အေးချမ်းဖို့ နှစ်သိအားရဝယ်ကောင်းတဲ့ဘဝဖြစ်စီနိုင်တဲ့တရားကိုလည်းအဲ့ဒါတော့ရွေးချယ်ရပါလေ။ကလေးနာမိတ်ခေါ်တဲ့ပုဂ္ဂိုလ်ကြီးဆန်းရှင်းကပြီးတော့သက်တော်ရာဒီသနာနဲ့အညီစိတ်ချရတဲ့ဆရာကြီးဆံရပါလေ။ကြားလာရပါလေ။ဒီခံရပါလေ။ကိုယ်ရလေးကြီး ဖြစ်ခင်ပန်ရှင်းအောင်လုပ်နေရလေးတွေဖြစ်ခင်ပန်ရှင်းအောင်စိတ်နဲ့သိသားတွေလည်းပဲပန်ရှင်းကိုရုပ်တဲ့အောင်အသိဉာဏ်တွေလည်းပဲရင်းတဲ့အောင်သိခံရပါတယ်။အဲဒါကိုတော့အတိတရားနဲ့အတိဓမ္မလို့ခေါ်ရမှာပါပဲ။သာရောနဲ့ပြောလို့ရှိရင်သာတိပေါ့ဒါပါပဲ။သာတိဆိုတာလည်းတကယ်သိကြအထုတ်ရတဲ့ပုဂ္ဂိုလ်ကတော့ အဓိကသုံးပုံလေးလေ့လာနေလို့မလိုပါဘူး။ဒါရုပ်ခေတာနာလဲဒီရုပ်နာနှစ်ပါးကဖြစ်ပေါ်ပြီးတော့ဖွဲ့ချုပ်သွားတယ်။ပေါ်လဲကြောက်လဲနဲ့ဆင်းရဲနေတယ်မကောင်းဘူး။ကိုယ်လူတိုင်းဖြစ်ဒီသဘောတိုင်းဖြစ်တာပဲလို့ဒီလိုနားလည်လို့ရှိရင်ဒီအထုလည်းလောက်အောင်သာတိတိသဘောဝိဒီနည်းပါရသွားပါလိမ့်။အဲ့တော့လုံးလောက်ပါတယ်။ အဲ့ဒီကျင်းပါလေးကိုကုလကလပါငယ်နဲ့ဖတ်နိုင်ရပါလိမ့်တက်ဝင်လေးတော့ဓမ္မဒါနအမျိုးပေါ့သို့တော့ဥပဒနာဓမ္မအဲဒီလဓမ္မဓမ္မဓမ္မသိရဓမ္မဒီကျင့်သုံးလို့လက်ရှိဓမ္မကိုတော့ရုပ်ယူတော့ဒီလိုမပြေတော့ရပါဘူး ဖြစ်လို့လည်းဤတာဖြစ်နေတယ်။ဇာတိတော်မှာရောက်သွားတော့ဒီနည်းမှာရရှိတဲ့ပုဂ္ဂိုလ်မှာဒီပါဒီနည်းဒီလိုရှိရင်ရှင်းဝဲရှိတော့ပဲရှင်းလို့ရှိရင်ဒီလိုတော့ရှင်းလို့ရှင်ဘုံလုံးလေးသိတယ်ဘုံလုံးဒီကျေတဲ့ရှိဘုံလုံးဘုံလုံးဒီပတ်ကိုထုတ်တာထုတ်တာကနေပြီးတော့ရှင်းရတဲ့လက်တော်ကဒီအကောင့်ဖြစ်တယ်ပြလိုက်တော့ ယမတိစိတ်တော်စိတ်ဒီခါရီစိုက်ချင်းကိုယူတို့တဲ့အောင်လို့သမထတဲ့ကြိုးစိတ်ဖြစ်ဘုလိုသတိထားခြင်းမဲ့သတိကိုသုံးဖို့စဉ်းစားတဲ့အတိုင်းကိုယ်စိုက်ရကိုယ်ရည်ကိုယ်နဲ့လည်းရောခြေလက်ကတရားစိုက်ရတော့ရတော့ရှိရှိအောင်ပါသိသိသိပြီးသူသိနေတာသမထနာလိုက်တဲ့ဒီလိုတရားကိုခန္ဓာသိစုတရားစိတ်ကိုဉာဏ်ရည်ရတဲ့တရားကိုဖြစ်ပေါ်နေတယ် စိတ်ကလေးတွေဖန်ရှင်းနေတာရှုသိနေတာစိတ်ကိုမသိနိုင်ဘူးလို့ရှိရင်ဉာဏ်ကိုဝင်နဲ့အောက်သားပြစိတ်ကိုသိနေလို့သမထမှာဆက်ဆံပြီးတော့သိရတဲ့ဘာကြီးအားကြည့်လာပြီဆိုရင်စိတ်ကလေးတွေသိနေတယ်ဒီလိုနဲ့တရားတွေကိလေသာတွေဆွဲရကလွတ်တာရှင်းနေတာအဲဒီလိုလက်ရှိအထုတ်ရတာဒီလိုကြအထုတ်တဲ့ပုဂ္ဂိုလ် အောက်တမ်းကြရအောင်လို့ဆွဲပြင့်တင်ပြီးတဲ့သဘောအဲဒီသဘောဒီမှာတစ်သိဆက်ပြီးတော့ယုံနာပိုက်စားတဲ့ကသာအဖြစ်အပျက်ဉာဏ်လေးတွေဖွင့်ပြီးတော့နောက်ဆုံးရင်းကျက်ပြည့်စုံပြီးတော့ခိရမစာရေးလက်ကိုအရိယာမရောက်ကိုရတဲ့မြေမောက်ကိုသိသွားတဲ့အခါအနည်းဆုံးသတ္တပတိမရောက်ကိုရတဲ့မြေမောက်ကိုသိသွားတဲ့အခါသမဏကျောက်ဆရာကောင်းတဲ့ ထောက်ချမ်းကြရဲ့သဘောဘောကတခါရတမှာဆောင်းလိုက်မလိုက်တာပဲကြင်ကျင်လိုက်တာပဲညှစ်ကျင်လိုက်တာပဲအဲဒီဓမ္မပါအဲဒီဓမ္မကြီးရဝိရအတွက်ကိုဒီလမ်းကိုကျင်ပြအဲဒါဓမ္မဒါနကြီးသိနေတယ်လို့ဆိုပါတယ်ဖြူစင်ဖြူစင်စင်ပေါ့လေ ဒီကနေတဲ့တရားကိုဆယူတဲ့ပုဂ္ဂိုလ်များကအဖို့ဘုရားတွေအပြည့်နေတော့ဒါကဆယူရခြင်းလက်ပါတယ်ဖို့ဘုရားများဆိုတာကတော့ခုနစီကင်းစီကြောက်ကိုယ်ရဲ့ကိုယ်ရဲ့ပစ္စည်းကိုသမ္မာရှိပြီးနေတော့ဝေကြီးနေတော့မရပါဘူးတော်တော်ကိုကြည်ပြရပါတော့ဒါမှတော့ သမပုဂ္ဂိုလ်ရဲ့သူခဲ့ပြီးတော့ဒီရှင်ကိုသိကြကိုယ်လိုက်ကိုယ်တော်ပြည့်စည်သုံးဆွဲနိုင်ခြင်းများပါလားဒီနေ့တည်းလည်းဖြစ်နေပါရဲ့အဲဒီသဘောသားလိုပါပဲဖိုးတဲ့ဖိုးတာမျိုးသိရပါတယ်ကိုယ်ရှင်စိတ်ကြောက်ကတော့ရုပ်စုတန်ကြီးတွေပြရတယ်လို့ဒီတရားကတော့ရုပ်စုတန်ကြီး မဟုတ်ပါဘူးယုံကြည်ခြင်းရှိကိုအရေးကြီးပါတယ်ဒီလိုဖြစ်မှတရားထုတ်လို့ရှိရဲ့အထုတ်နိုင်တာကကိုယ်မှာကျေကျေစီရှိနိုင်တယ်ဆိုတာပဲနမကမ္မတရားတွေရှိတယ်ဆိုတော့လက်ခံရတရားပါတည်ကြည်စွာမယုံတရားမရှိရဘူးမယုံတရားဆိုလို့ရှိရင်တန်ဖိုးကတည်ရဘူး အဲမပြည့်စုံဘူးရုပ်ရုပ်ကြည့်ကြည့်စိတ်ဆက်လိုက်ဆိုရှိကိုရေးကြည့်တယ်ကိုကိုကိုလည်းယုံကြည်ရမယ်ရထွက်ရရှင်းနိုင်တယ်ဆိုတော့တကယ်လည်းပဲအပေလေးပါးကအလိုရောက်ကြောင်းတရားတွေကိုဟောဒီအထုလို့လည်းဆန္ဒတရားတွေရလို့လည်းဆန္ဒအနည်းဆုံးတစ်ပတ်ကိုရလို့လည်းဆန္ဒဒါလည်းရှိရမယ် င်ကြည်မှုရှိတော့ရနေတဲ့ဆန္ဒကလည်းပြည့်ကြရပါပဲမယုံကြည်ုံနဲ့မလို့ချင်းလို့ချင်းလုပ်လို့တော့မရဘူးအဲ့ဒါကြံကြီးတယ်ဒီလောက်အခြေခံကောင်းသွားတယ်ဆိုလို့ရှိရင်ကြိုးစားမှုကဖြစ်လာပါပြီမပြောပါတော့တဲ့လူတွေချမ်းသာကိုသွေးရတဲ့တတ်ကြည့်ပါပြီအခိုက်အတန့်အားရှင်ပါလိမ့် မငဲ့တဲ့သတိတော့ဒီတရားကကာမဂုဏ်ချမ်းသာရသာဝရသာသာတာကိုဆိုတော့လက်ရှိရဲ့လက်မဲ့ကိုတည်းရဲ့ထင်ကြည့်ရပါဘူးအဲတော့လောလောဆယ်လက်မဲ့ရှိနေကြတယ်လို့စေတနာနည်းနဲ့ဟောပြောတဲ့သူတွေရဲ့ကိုယ်အသိသိတတ်တယ်ပေါ့လေဖြစ်နေလို့တယ်ဆိုတဲ့သတ္တတရားရှိပြီးတော့ ဆန္ဒကျင့်ကြတဲ့ပုဂ္ဂိုလ်ဟာလက်ရှိရှိချမ်းသာကောင်းလို့ချမ်းသာကိုသိရပါမယ်။ဒီဆုံးကိုဒါရေးရတဲ့ပုဂ္ဂိုလ်ကဆက်နိုင်ပါတယ်။အဲဒီရောက်တဲ့ခါကျတော့အဲဒီနေစရိယောဣဒါရီလည်းချူကြနေရမယ်တတိရှိရမယ်။ပေါ်တဲ့အာယုံမလွတ်တမ်းမှတ်နိုင်ရအောင်။အာစိတ်ကိုရရရှိရမယ်။တကယ်နဲ့သိလို့ရှိရင်လည်း ပြင်းကျော်ဆွဲတာမျိုးကိုအပြင်းလိုလိုက်ပြီးတော့မတိုးနိုင်တာမျိုးကရှိရပါဘူးအပြင်းလိုရောက်တဲ့အချိန်ဝိရိယရှိပြင့်နေပြီးတော့လည်းအထုနေရနော်စိတ်ဓာတ်ရဲ့တရားတော်လေးကြီးပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးပြည့်စုံတဲ့အရေးသာတရားတွေအစ်အစစ်အစစ်အဝိရိယရှိပြင့်နေပြီးတော့လည်းအထုနေရတာအဲ့ဒီဝိရိယမျိုးဒါလည်းရှိရပါတယ်အဲ့ဒါလည်းပဲခြံကြည့်ခေါ်ပါတယ်ဟုတ် ဒီသက္ကံနဲ့မှန်ကန်တဲ့ဝိရိယရှိပြီဆိုလို့ရှိရင်ရှင်းနေတော့ဖြစ်ပါဘူးသူ့ရဲ့နောက်ကကျုံရစွာရှိနိုင်တဲ့တတိလည်းပါလာပါပြီကျုံရစွာရှိနိုင်တယ်ဆိုလို့ရှိရင်ရှိရအောင်ပါစိတ်ကလေးဒီကနေ့ကလည်းစိတ်စိတ်ကြတဲ့ခဏကသမားလေးလည်းပဲသိရကနေပြီးတော့ကြည်ပင်ရနေပြီးတော့ထွားလာနေရနေပြီးတော့မြင်ရလာပါပဲ သမာဓိအားကြီးကောင်းလာမှာသမာဓိအားကြီးကောင်းလာလို့ရှိရင်ယုံနဲ့တိုက်စားတဲ့ကအစခွဲခြားစိတ်ရှာရတဲ့ဉာဏ်နဲ့အပြညာဒီဘဝနဲ့အောင်လည်းမသိနဲ့ချိန်ချိန်ပြီးတော့မှတ်နေတော့နောက်ဆုံးချိန်သားခိုင်လာတဲ့သမာဓိကပါလေကင်းအဲ့ဒါကြီးပါအဲ့ဒါကြတော့အထူးတန်ကြီးတည်းရလို့မဟုတ်ပါဘူးဒီဘက်ကယုံကြည်မှုသန္တာအထုံးမှုသုံးရစွာရှိမှု ဇာတိတွေရှိတယ်လို့ဆိုလို့ရှိရင်နောက်ပိုင်းစိတ်စိတ်ကြည့်ပြီးဟုတ်အောင်လည်းမရှိတဲ့စိတ်ပြီးသဘောပါကိုအစဉ်စဉ်အစဉ်စဉ်သိနေဖို့နောက်ဆုံးရှိမဲ့စွာရေးတော့ဝိရိယမညာပညာနဲ့မျက်မှောက်ကြည့်ရရှိပါလိမ့်မယ်။အဲဒါကြီးကတော့အလိုလိုကြည့်စီသွားရမယ့်အရာတွေပါပဲ။အဲယောဂီတွေအနေနဲ့ကတော့အယုံစုတန်ကြီးမဟုတ်ပါဘူး။စိတ်ပိုင်းဆိုင်ရာတန်ကြီးပါ။တန်ကြီးနည်းနည်းသိနေရင်နည်းနည်းပဲကြိုးရမယ်။ တန်ကြီးအများများပြည့်နိုင်လို့ရှိရင်ဒီဟာများရှိရမယ်။တန်ကြီးအပြည့်အဝပြည့်နိုင်လို့ရှိရင်အပြည့်အဝကျူရရပါမယ်။အဲဒီသဘောလေးတော့နားလည်ရပါတယ်။သင်ကြားခြင်းစီရင်ခံလေးကိုကိုယ်ယူတည်တည်နာကြားလို့ရှင်လေးမှသိပြီဆိုလို့ရှိရင်လည်းသိရင်အောက်တန်းကြတာတော့သိရင်အစဉ်တန်းဖြစ်တယ်လားအမြင့်တယ်လားတော့ အဲဒီအတိတရားကဒီတရားရအောင်ဖြစ်တဲ့ပုဂ္ဂိုလ်ကိုဖြစ်စေပြီးတဲ့သဘောပါပဲအဲဒါဓမ္မပဲအဲရှင်ဤဓမ္မခေါ်ပါတော့အဲဒီရှင်ဤဓမ္မကသိရှိတယ်လည်းပဲဓမ္မဖြစ်ဆောင်လို့တရားကျင့်ဆောင်လို့ရပါပါတော့ပါလေသိထားတဲ့အတိုင်းရှင်တော့လည်းဒီလက်တဲ့ဘာဝတိတရားတရားဆရာတွေရှင်တော့လည်း ။တနည်းအားဖြင့်လည်းပရိသဘာဝနာဆိုလို့ရှိရင်ဒီတိုင်းမှာသူကတိကိုစောင့်ဖို့သင်ထားဆိုတဲ့အတိုင်းသိပ္ပိဆိုင်ရာအင်္ဂါစုံနဲ့ရှိတယ်။ဒီထဲမှာပေါ့လေကိုရီးယားပရိသမာဓိတွေပါလာတာပါပဲ။အဲဒီကိုရီးယားပရိသမာဓိတွေရှင်းတယ်။ကိုယ်တိုင်ကမှဖြစ်အောင်ရှင်းလာတာအကျင့်ဆောင်ရဆောင်ရတာပါ။လက်ကျင့်သုံးခြင်းပေါ့ပฏิပတ်တိပေါ့ပฏิပတ်တိဓမ္မ လောအောင်လေးမှသိနေစေပြီးသဘောပိုင်ပြီးတရားဒါလည်းပဲရှင်းဆောင်နေတာပဲတရားစာရီကုသလောဖြစ်အောင်လို့ဒီလာပဲဆရာတရားတွေကတော့စောက်တည်ဆောင်နေတဲ့ဒီကနေ့မပြည့်ပြည့်သိကျနေလို့ရှိရဲ့ဘယ်လိုလိုရှင်းဆောင်နေတာဖြစ်နေတာပါလဲအဲ့ဒါကိုတရားရှင်းဆောင်သူလို့ခေါ်ရတယ်တော့ရှင်းသုံးရှင်းသုံးဒီအမှားကိုလာကြခြင်းလက်တွေ့ရှင်းဆောင်ခြင်းပါ ဖြစ်တော်တော့ဗာရီရတယ်လေလို့ဆိုတော့ဒီလိုဆရာချင်းချင်းတော့ဘုံလုံးကြီးသင်ကြတော့အရင်ချင်းလေးရတော့သဘောတူဆရာချင်းလေးဖြစ်ဆောင်လို့ရှိရင်စိတ်ပိုင်းဆရာကြီးအကြည့်ကင်းတာရှင်းပြီးတော့စိတ်အားကြီးကြည့်လာတော့ဖြစ်ဖြစ်ပါရှင်းလာတော့တရားရလာတာပဲချက်ချင်းရလာတာပဲပညာဆရာချင်းနေဖြစ်လာပြီဆိုလို့ရှိရင် တကယ်အပန်းလေးကိုပိုက်စားစိတ်ချပြီးတော့ကြည့်တော့ကိလေသာကြီးကိုပြတ်တာပေါ့စိတ်ကြီးရလာခင်ဗျခင်ဗျကိလေသာကြီးကိုပြတ်တာပါဒီလိုဒီလိုဆရာသမားကြီးဆရာကြီးရဆရာရဲ့တက်တိကျင့်တော့ကျင့်သုံးရဲ့လောက်ဆယ်ပါတစ်သက်သေးပဲကိုလို့စိတ်သုံးမျိုးလို့ဖြူစင်ဆိုင်ခြင်းရဲ့အဆင့်မြင့်တက်လာခြင်းကိုဒီကျိုးရည်လိုရလာတာပါ ဒါတရားဖြစ်ဆောင်လို့ခေါ်တာပါပဲအဲဝေဒနာဉာဏ်ရင်းဖြစ်ပြည့်စုံသွားပြီးတော့အနည်းဆုံးတမက်ထူရရှိသွားပြီသတ္တပတိမိတ်ရောက်ကိုယ်ရနဲ့အေးတဲ့လေးပါမြေမောက်ဖြစ်သွားပြီဆိုလို့ရှိရင်တကယ်ချမ်းသာဖြစ်တွေ့သွားပြီအဲဒါလည်းရှင်းတယ်လို့ခေါ်တယ်ရှင်းဆောင်လို့လည်းခေါ်ပါတယ်ကိုယ်ရရှိတဲ့တရားကို အသုံးချနေတော့ကိုလိုလိုအသုံးချနေတော့အဲ့ဒါကိုလည်းရှင်းဆောင်လို့ခေါ်တာပါပဲအဲ့တော့တရားရှင်းဆောင်လို့ဆိုတာကရှင်ဤမှာလေ့လာခြင်းလေ့လာခြင်းလက်ရှိရှင်းသုံးလို့ရှင်းသုံးလို့တရားကပေးတဲ့အကျိုးကိုလည်းရရှိလို့တရှိတဲ့တရားကိုအသုံးချနိုင်လို့အဲ့ဒါတရားရှင်းဆောင်လို့ခေါ်တာပါပဲ ဘုရားကပြည့်စုံတဲ့ပုဂ္ဂိုလ်ကိုဟောတာမကြရအောင်လို့သူကအဲတည်ယူသွားတော့တည်ယူပြီးတော့သိရတဲ့ဒီကပို့ဆောင်ပေးရတော့အဲ့ဒါကိုဓမ္မလို့ခေါ်ပါတယ်အချုပ်ကတော့အသိသာပြည့်နေကြတဲ့အခါအဲ့ဒါဓမ္မခေါ်တာပါပဲအဲ့ဒီဓမ္မတွေကိုနာကွင်းရနေတာရှင်းသုံးလို့ရနေတာ ဒီကနေ့စပြီးတော့ဖြစ်လိုက်တဲ့ဆိုရင်အခုလောလောဆယ်ဆိုရင်တော့အဲဒီဓမ္မကြီးထွန်းကားရနေရဌာနပါရောက်ရှိနေခြင်းဆိုတော့တော်ပြီးတော့အကြောင်းတစ်ခုပေါ်ပါတယ်အဲဒါပရိဒီဝတိသာဝသာခေါ်ပါလားသင်တင်ရောက်ပတ်တဲ့နေရာဌာနပါနေရာကြတနည်းအားဖြင့်လည်းကလျာဏမိတ္တကောင်းကြီးရှိတဲ့နေရာဌာနပါရောက်ရှိနေခြင်းပေါ်တယ် အဲဒါပရိဒီဝတိသဝတ္တခေါ်ပါတယ်ဒီတော့ကလျာဏမိတ်္တရှိရဌာနကိုရောက်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်လေးနဲ့ဤသက်တော်တာပါပဲဟောအဲဒါဟာသဗ္ဗိသတိကိတ္တတော်သူတော်ကောင်းကလျာဏမိတ်္တကောင်းကိုကြီးခွေရခြင်းဆိုရဲဒီတစ်ခုလည်းပဲအလိုလိုပါသွားတာပါပဲဟုတ် အဲဒီပုဂ္ဂိုလ်တွေရှိခဲ့ရပြီဆိုလို့ရှိရင်တော့ဒီတဏှာလေးနဲ့အညီဆရာကောင်းသမားကောင်းနေရဲ့အဆူအမိတ်တွေပေါ်နေလောကကြီးရည်ဆက်လာရတာပါပဲကောလားရှင်ကြီးပါလိဆက်လာရတဲ့ဒါပါရှင်ကြီးပါလိဆက်လာရတော့သတ္တရားကြီးလုံးကြလာတဲ့သန္တာတွေလည်းဖြစ်လာတဲ့အထုလို့တဲ့အထုတဲ့အပိုင်းကြီးလည်းပဲရောက်နေတယ် အားလည်းအားထုတ်နေတယ်ဆိုလို့ရှိရင်ခဏကိုယ်လုံးစိတ်သုံးလုံးလုံးကိုအချိုးကျအောင်လို့ပြုပြင်ဖို့ဆိုရတာလည်းပဲဒါလည်းအနေနဲ့ရှင်းလာတာပဲအဲဒါကတော့အတ္တသမပဏိတိခေါ်ပါတယ်နော်ကိုဘဝပုံကောင်းပုံကားလေးပုံကားလေးတွေဖြစ်အောင်ပုံစိုးတွေပေါ့ပုံပြက်တွေမဖြစ်အောင်ဆိုပြီးတော့ပုံကောင်းလေးဖြစ်အောင်ဆိုပြီးတော့ ကုသရိသန်ကြီးနဲ့ဖြစ်ဖြစ်ပြီးနေတာကုသရိသန်ကြီးရဲ့ဘာလဲပဲဒီလိုကဘာကြီးပညာအကျင့်တရားတွေအလိုလိုပါသွားတာပါပဲဒီလနဲ့ဖြစ်ပြီးသားဖြစ်သွားတော့ဘုံဘုံဘုံဘုံသင်ကျဲချိုးချလှတယ်သမာဓိနဲ့ကစိတ်နဲ့စိတ်သားတွေသိကင်းတာရှင်းတော့စိတ်နဲ့စိတ်သားတွေချိုးချရလှတယ်အသိပညာဖြစ်ရင်ဖြစ်သလားအဲပုံစိုးပန်းစိုးတွေဖြစ်ခြင်းရဲ့အကြောင်းမျိုးတွေပေါ့ မျိုးတွေလည်းပြတ်တဲ့အငုတ်တွေလည်းပြုတ်တယ်ဟောသာပြီးတော့မှအချိုးကျဖို့တည်တော့တော့အဲလဲဆိုကလေးတို့ရသွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာပယ်တော့မှဘဝအရှိတန်တာရှိတော့ဘူးရှေ့လျှောက်ဆိုလို့ရှိရင်ဘဝရည်ရည်တဲ့အောင်မှရတဲ့ပေါ့ဟာချောမွန်နေပါပါပဲအရှင်ပြတ်ပါနေပါပါပဲဒါလည်းကောင်းပါရဲ့ဒါအတ္တသမတိတိခေါ်ရတဲ့ ဒီတော့နေရာကောင်းရောက်နေခြင်းတကယ်လားမိသားစုကြီးခွေရခြင်းဒီလိုကောင်းတရားကြားလာပြီးတော့ပုဂ္ဂိုလ်ကိုအချိုးကျအောင်သိသိရခြင်းဆိုတာအကျိုးတရားတွေပါပဲအကျိုးတရားတွေဒီမှာအကြောင်းမကင်းကောင်းပါဘူးအဲ့ဒီကြောင့်ကတော့ပုဂ္ဂိကတပုံရတာရှိရှိသောဘဝကဒီအကျင့်ကောင်းကောင်းနဲ့ပါလေဘဝရှင်ကလွတ်မြောက်ရေးအတွက်ကုသိုလ်ကောင်းမှုတွေ ပြုခဲ့ပြီဆိုတာထင်ရှားပါတယ်အဲဒီကုသိုလ်ကပฏิဒီပါဒေသရောက်အောင်ပို့ပေးလိုက်တယ်အဲဒီဒေသရောက်လို့ရှိရင်ခရယနာမိတာရဲ့ဒီကိုရတယ်ခရယနာမိတာရဲ့ဒီကိုရတော့သရဝရိယရဲ့ကျမ်းလာရဲ့ပုဂ္ဂိုလ်ကိုကြည့်ခင်ရတဲ့ဒီအချိန်ရောက်လာတော့ဒီဘဝကအရှုံးကြအောင်ကြည့်ခင်ထားတော့ရှိကကောင်းလို့ယခုကောင်း ယခုကောင်းဆိုတာကကိုယ့်ကိုယ်ကိုအချိုးကြောင်ပြုရင်လည်းယခုကောင်းတော့လုံဘဝကြီးရှိရတဲ့အခါမှာအကောင်းကြီးဖြစ်တော့ပါပါပဲဒီနည်းနဲ့ပဲအကောင်းကျဝိုင်းရလည်းပါပြီးတော့ပါတကယ်ပါရမီရှင်တွေပဲဆိုတာကောင်းကောင်းကြည့်ရပါတယ်အခုတကယ်ရှင်ကြီးကြီးသလပြင်းဆိုတဲ့အာထုပ်တွေကိုထောက်လို့ရှိရဲ့ပါရမီရှိကြပြီဆိုတာသိကံကြည့်ရပါတယ်အဲတော့မိမိတို့ဟာ ပါဠိဆိုရဲတစ်ခုခုကိုအာရုံပြုပြီးတော့အားချက်ပြီးတော့ဖြစ်ဖို့လိုပါလေဒီမြတ်ကိုကိလေသာအလေးလေးကပ်နေတဲ့အောက်တန်းစားဘဝကလုံးဝလုံးဝဖြေနိုင်တဲ့တရားဆိုတာကိုသဘောပုဂ္ဂိုလ်ကလက်ခံနေတယ်လို့ဒီတမှာရောက်ရှိနေတဲ့ပုဂ္ဂိုလ်တွေဟာကျိုးကျိုးဆဆယူတည်တည်သိသသ တရားကိုရလို့တဘုထားပြီးတော့အထုံးလေးကိုထောက်လို့ရှိရင်ဒီလိုတရားမျိုးကိုလက်ခံခဲ့ပြီဆိုတာပါပဲသိကြပါလားလက်ခံရအပြင်ဘောဒီကျေဝသသနဲ့အထုံးလေးကိုဆိုချေချပါလားအဲ့ဒီအချက်လက်ကြီးထောက်ပြီးတော့ပါရမီတက်ခံရှိသူများလို့ပြောပါလား ပို့ပြီးတော့သိကြတာကတော့ဒီဘဝမှာအနည်းဆုံးတစ်ပတ်ကိုရတယ်လို့ဒီအခြေအနေကတော့ကြောင်းကျုပ်တဲ့ယုံနာတရားတွေပေါ်မှာသူတို့ဖြစ်စဉ်တိုင်းလိုက်ပြီးတော့ရှင်းလို့ရိတ်ကလေးကိုရိတ်ကလေးပြောက်အဖြစ်အပျက်ကိုခက်တွက်တဲ့သိနေတော့အဟောင်းပြအဖြစ်ဆက်အဟောင်းပြအဖြစ်ဆက်ကိုခက်တွက်တော်လေးသိနေတဲ့ညာပိုင်းရောက်ပြီဆိုလို့ရှိရင်တော့တကယ်ပါရမီရှင်တွေပါဒီဘဝမှာ အရိယာမယပူဇော်တဲ့နိဗ္ဗာန်ကိုမျက်မှောက်ရှိရှိနိုင်တဲ့ပါရမီရှင်ဒီဧကန်ဖြစ်ပြီဆိုတာကလေသုံးချက်ရပါတယ်ဒီဘုရားမိခင်ဝင်တဲ့ပါစတဲ့အချိန်ခါကပရိသေစိတ်ကလေးပါတော့ဉာဏ်တက်လေးပါလာပြီဆိုတော့တက္ကမညံ့ဘူးဆိုတာပြရပါတော့သို့သော်ယခုဘဝမှာပါရမီနဲ့မပြည့်စုံသေးပြီလည်းလို့ အခုလိုအားထုတ်နေတာဟာနောက်နောက်ဘဝတွေအတွက်ပါရမီစုံပြီးတော့နောက်နောက်ဘဝတွေမှာအရိယာမင်းရရခြင်းအကြောင်းတွေလည်းဖြစ်သွားပါလေကိုယ့်ဘက်ကတော့အရှုံးမရှိပါဘူးအကုန်လုံးအမြတ်ရှိပါပဲနေ့စဉ်အားထုတ်နေရတာဟာကိုယ့်ကိုယ်ပါမြတ်ကိုဖြစ်ပါလေဒါတော့ဒီလသဘာဝကြီးရဲ့အရှင်တရားတွေကအမြဲတည်းပါနေတယ်ခုနသုခဘိကပြောတယ်လို့ပေါ့လေ သီလသမာဓိပညာမဲ့ကိုလို့စိတ်သုံးမျိုးလို့အချိုးချက်အဖို့မရှိစိတ်တည်းရုပ်ဆိုးတယ်။ဒါကြီးပါနေတဲ့အခါကျတော့ပုဂ္ဂိုလ်ကိုအကြီးမတားအယုံဆိုးရအောင်လို့ရှိရောက်တဲ့အမကရဲ့ရှိရဲ့ပြုပြင်မှုတွေအဲဒီပြုပြင်ပြည့်နေရပါတယ်ကွာ။ဒါတက်တန်းစားရောက်အောင်ပေါ့ပြုပြင်ပြည့်နေတယ်လို့ဟောတယ်။ သိကိတာအလေးလေးကတ်နေတဲ့အောက်တန်းစားဘဝကနေပြီးတော့လေသိကိတာအလေးလေးသိကိတာကြီးသင်ကျပြီးတော့မြင့်မြတ်တဲ့အနေထားရအောင်လို့ကိုယ့်ဘဝကိုဖြစ်တင်ပေးရတယ်။ကိုယ့်ဘဝကိုဖြစ်တင်ပြီးတော့ဘယ်သူကမှအဆွဲဖြစ်တင်ပေးလို့ရမှာမဟုတ်ပါဘူး။တရားကပဲဖြစ်တင်ပေးရတော့ပါလေ။ဒီလိုပုဂ္ဂိုလ်ကြီးကသင်ရကဖြစ်တင်ပြီးတော့ဆန္ဒရအောင်ပို့ပြီးမယ်ဆိုတာ ဘာဝခံမရှိပါဘူးအဲ့ဒါကြီးအပြတ်တက်တက်ပါလေအခုကတကယ်လက်ထိကျပါလေအဲ့ဒါလက်ထိလုံနိုင်တဲ့အပိုင်းမှာဆိုလို့ရှိရင်ခီးရောက်ရောက်ပေါ့လေဒီဆက်စားနဲ့အားထုတ်ပြီးတော့အနည်းဆုံးတမထူရရှိပြီးအလုံးအောက်တန်းကြတဲ့ဒီဘဝကပေါ့လေလုံးဝလုံးရဆိုင်လိုက်တဲ့အလုံးအလုံးအလုံးဝလုံးရနိုင်လောက်တဲ့အထိကျိုးစားအထုတ်နိုင်ရပါစေလို့ဒီနည်းနဲ့စိတ်ကြိုးရတဲ့ဒီနေ့တရားဆုံးတတ်လိုက်ပါလေ